တရားတော်ကို ချမ်းသာတဲ့ဣရိယာပုအနေထားမျိုးဖြင့်ယုတ်တိစွာနာကြားနိုင်ကြပါပြီ။သာသနာတော်တက္ကရာ2550ခုနှစ်လူတို့ဩဟာကောဇာတက္ကရာ1369ခုနှစ်ဘုရဝတ္တန္တမိုးလာရာတိဝါကောင်လကွယ်နေယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ ဓမ္မတဝနာကုသိုလ်တူလာရောက်စီပူကြတယ်ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့အင်္ဂုတ္တရနိကေမှာလာတဲ့ဒုတိယမေတ္တာတုတ်တံခေါ်ဗျမ္မဝိဟာရတရားတော်ကိုဘုန်းကြီးဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ဒီဗျာမဝိဟာရတရားတော်ကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်လေးကိုအခြေခံပြီးတော့ဘုန်းကြီးစွမ်းနိုင်သမျှဟောကြားပေးမှာဖြစ်ပါလေဒီဗျာမဝိဟာရဆိုတာမြတ်တော်နေထိုင်ခြင်းမြတ်တော်နေထိုင်ခြင်း၄မျိုးမြတ်စွာဘုရားဟောကြားထား အဲ့ဒီ၄မျိုးကိုဘုရားရှင်ကိုရောမြတ်ကြီးဟာဒီဒုတိယမေတ္တာတုတ်တံမှာဟောကြားထားပါဣဒဘေခဝေဧကေသောပုဂ္ဂလောမေတ္တာသဟဂတိနာစေတတံဧကံဓိတံဖရိတဝဝိဟရတိတထာဒုတိယတထာတတိယတထာသတုဋ္ဌံဘိခဝေယဟန်တော်များဥချစ်သားတို့ ဣရာဤလောက၌ဧကေသော ချို့သော ပုဂ္ဂလောပုဂ္ဂိုလ်သည်မေတ္တာသဟဂတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့် တကွဖြစ်သောစေတတစိတ်ဖြင့်ဧကတိတံတကုသောအယမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအာဖြင့်ဖြန့်၍ဝိဟရတိနေ၏မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက အချို့အချို့သောပုဂ္ဂိုလ်များဟာချမ်းသာစေလိုတဲ့မေတ္တာဓာတ်နှင့်တကွာဖြစ်တဲ့စိတ်ဖြင့်တခုသောအယံမျက်နှာမှရှိကြတဲ့အာလုံးတတ္တဝါတွေပေါ်မှာမိမိချမ်းသာသလိုအာလုံးချမ်းသာကြပါစေလို့ဒီလိုနှလုံးသွင်းပြီးတော့နေတာတထာဒုတယံနှစ်ခုမြောက်သောယံမျက်နှာတို့တို့ နှခုမြောက်သောရမျက်နာကိုထို့အတူဖြန့်လျင်နေ၏တထတတယံသုံးခုမြောက်သောအရာမျက်နာကိုထို့အတူဖြန့်လျင်နေ၏တထသတုထံလေးခုမြောက်သောရမျက်နာကိုထို့အတူဖြန့်လျက်နေ၏အရာမျက်နာ၄ပါးအရှိယနောက်ယတောင်ယမြောက်ယစသည်အဲ့ဒီအယမျက်နာမှာရှိကြတဲ့အလုံးသောတ attva အပေါင်းကိုချမ်းသာကြပါစေလို့ဒီလိုနှလုံးသွင်းပြီးတော့ အဲ့ဒီချမ်းသာစေလိုတဲ့စိတ်ထားဖြင့်နှလုံးသွင်းနေလိုက်တာဒါမေတ္တာပွားနေတာပါပွားနေတာလေအဲ့ဒီလိုယံမျက်နှာ၄ခုတင်လာဆိုတော့ဣတိဥဒ္ဓမတောတိရိယံတပ္ပတိတပ္ပတတ္တာယတဗ္ဗဝန္တလောကမေတ္တာသာဂတိနာစေတတံဝိပုလေနမဟေကတိနာအပမနိနာအာဝိရိနာအပြပိစေနာပရိတဝဝိဟရတိ ဣတိဤနည်းဖြင့်ဘုဒ္ဓံအထက်အရမှရှိကြတဲ့တ attva အပေါင်းကို၎င်းအထောစံအောက်ရမှနေကြတဲ့တ attva အပေါင်းကို၎င်းတိရိယဖီလာဖြစ်သောကြံသေးသည့်အတောင်းအယံ၄ခု၌နေသောတ attva အပေါင်းကို၎င်းတပ္ပဒီအလုံးစုံသောယမျက်နှာ၌တပ္ပတတာယတတ္တဝါဟူသမျှကိုမိမိကိုနှင့် အတူထား၍ မိမိလိုပဲချမ်းသာခြင်းညပေးလိမ့်မယ်လို့မိမိကိုယ်နဲ့အတူထားပြီးတော့တပ္ပတတာယတတ္တဝဟုသမျှကိုမိမိကိုယ်နှင့်အတူထား၍တပ္ပဝန္တာလောကံတတ္တဝအာလုံးရှိသောလောကကိုမေတ္တာသဟကတိနာစေတသာချမ်းသာစေလိုသည့်စိတ်ခြင်းအာလုံးတတ္တဝရှိတဲ့လောကကြီးဆိုတာကအရှိအရာနောက်ရတောင်းအရာမြောက်အရာနောက်တောင်းအရာတည် အရက်ရှင်းမျက်နှာနောက်အထဲရန်အောက်ရဆိုတော့အရက်ဆယ်မျက်နှာအဲ့ဒီအရက်ဆယ်မျက်နှာမှာရှိကြတဲ့အလုံးတော်တတ္တဝါလောကကိုတတ္တလောကကြီးကို မေတ္တာသဟကတိနာ စေတတာချမ်းသာစေလိုသောစိတ်ဖြင့်ဝိပုလေနာကျေပြန့်သောစိတ်ဖြင့်မဟကတိနာဇံစိတ်ဖြင့်အပမနေနာ အတိုင်းအရှိကင်းသောစိတ်ဖြင့် အဝေရေနာယံကင်းသောစိတ်ဖြင့်အပြာပစ္စေနာနှလုံးမတန်မှုကင်းသောစိတ်ဖြင့်ပရိတဝါဖြန့်လျက်ဝိဟရတိနေ၏မေတ္တာပွားတယ်ဆိုတာကတော့ဘုန်းကြီးတို့အာလုံးတတ္တဝါတွေရဲ့အပေါ်မှာအလုံးတတ္တဝါတွေဟာမိမိလူပဲချမ်းသာကြင်ကြပေလိမ့်မယ်လို့ကိုချင်းစာပြီးတော့သူတော်ဘာတွေကိုလည်းမိမိလိုချမ်းသာကြပါစေလို့အဲဒီလိုသဘောထားနေတာဟာ ဒါမေတ္တာပွားနေတာဘာပွားနေတာလဲမေတ္တာပွားနေတာမိမိလိုပဲအာလုံသောတ attva တွေချမ်းသာကြပါစေကိုစင်းရဲ့စိတ်စင်းရဲ့ကင်းကြပါစေလို့စိတ်ထဲမှာပွားနေတာကရုဏာပွားတယ်ဆိုတာကတော့ကိုယ့်အောက်ကလူတွေဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကို ကိုချင်းစာတရားနဲ့တဏှာကျင်နာတဲ့သဘောကို ကရုဏာပွားတာဘုနာသဗ္ဗရံဘေခဝေဘေကုဣတိကေသောပုဂ္ဂလော ကရုဏာတဟကတိနာစေတတဧကံဒီတံပရိတဝဝိဟရတိကရုဏာတဟကတိနာစေတတသနာခြင်းနှင့်တကွဖြစ်သောစိတ်ဖြင့်ဧကံဒီတံတကုသောယံမျက်နာတို့၌ရှိသောတတ္တဝါအပေါင်းကိုပရိတဝါဖြန့်၍ဝိဟရတိနေမိမိတဲ့နေကြတဲ့ပုဂ္ဂိုလ်တွေမိမိတဲ့အောက်ကြတဲ့ပုဂ္ဂိုလ်တွေမိမိတဲ့ဆင်းရဲကြတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေပေါ်မှာကိုခြင်းစာ ကိုခြင်းစမ်းနာတဲ့စိတ်ဖြင့်တနာကျင်နာတဲ့စိတ်ဖြင့်ဆင်းရဲတွေမှအလုံးလွတ်မြောက်ကြပါစေလို့အဲဒီလိုသဘောထားနေတာကိုကရုဏာပွားတာပါပွားတာလေကရုဏာပွားတာနာမူရိတသဟကတေနစေတသာဧကန္တိတံပရိတဝါဝိဟရတိမူရိတသဟကတေနဝမ်းမြောက်ခြင်းနှင့်တကွာဖြစ်သောစိတ်ဖြင့်ဧကန္တိတံတကုသောယမျက်နှာ၌ရှိသောတတ္တဝါအပေါင်းကို ပရိတဝါဖြန့်၍ဝိဟရတိနေ၏တဲ့မူဟိတာဆိုတာကတော့မိမိတဲ့ကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်မိမိတဲ့ယာဓုဂုံသိမ့်ကြီးမားတဲ့ပုဂ္ဂိုလ်မိမိတဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အဲ့ဒီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုချမ်းသာနေတဲ့ပုဂ္ဂိုလ်တွေကိုချမ်းသာမြဲချမ်းသာကြပါစေပြည့်စုံမြဲပြည့်စုံကြပါစေဆိုတဲ့အနေအချင်း ဝမ်းမြောက်ကြည်သာစွာနဲ့နှလုံးသွင်းနိုင်တဲ့သဘောကိုမူရိတာပွားတာဖာပွားတာလေဗျာမူရိတာပွားတယ်ဆိုတာဝမ်းနေတာလားဝမ်းမြောက်တာလားမိမိတဲ့ချမ်းသာတဲ့ပုဂ္ဂိုလ်တွေဟာမိမိတဲ့ပူပြီးချမ်းသာကြပါစေ ချမ်းသာမြဲချမ်းသာကြပါစေမိမိရဲ့ယာတုဂုံသိမ့်နေမြင်မြင်မြင့်ညပါစေပြည့်စုံမြဲပြည့်စုံညပါစေအနေအချင်းဝမ်းမြောက်ဝမ်းသာဖြစ်နေတာကိုမုရိတာပွားတာ နာဥပိကသဟကတိနာစေတတံဧကံဒိတံပရိတဝဝိဟရတိဥပိကသဟကတိနာညီမြထားနိုင်ခြင်းနှင့်တကွဖြစ်သောစေတတံစိတ်ဖြင့်စေတတံစိတ်ဖြင့်ဧကံဒိတံတကုသောယံမျက်နာတို့၌ရှိသောတတဝါပေါင်းကိုပရိတဝါပရိတဝါပရိတဝါပရိတဝါအငြင်းများနှလုံးသွင်းသောအပြင်ဝိဟရတိနေ၏ ဥပေက္ခပွားတယ်ဆိုတာကတော့ဘုန်းကြီးတို့တတ္တဝါတွေဟာကိုယ်တိုင်ပြုထားတဲ့အမှုကံတွေဆိုတာရှိကြတယ်။ကောင်းတာတွေပြုတဲ့ကံတွေလည်းရှိသလိုမကောင်းတာတွေပြုတဲ့ကံတွေရောမရှိဘူးလားဗျာ။ကောင်းတာတွေပြုထားတဲ့ကောင်းတဲ့ကံတွေပြုတဲ့ပုဂ္ဂိုလ်တွေကကောင်းကျိုးတွေရပြီးတော့မကောင်းတဲ့အကုသိုလ်ကံတွေပြုတဲ့ပုဂ္ဂိုလ်တွေကဘာကျိုးတွေရမင်းမကောင်းကျိုးတွေရမေတတ်ကြမို့တတ္တဝါတွေဟာကိုယ်တိုင်ပြုတတ်တဲ့အမှုကံအားလျောစွာဖြစ်နေကြတာပဲလို့ ဘဲမလိုက်ဘဲနဲ့အညီအမြန်နှလုံးသွင်းတဲ့သဘောကိုဥပိ္ပခာပွားသည်ပါပွားတာပါလိမ့်မလဲဗျာ။ဒီဥပိ္ပခာပွားတာဘုန်းကြီးတို့ယောဂီများဒီတော့အထူးအားဖြင့်တော့ဒီမှာမေတ္တာကရုဏာမုရိဒာဥပိ္ပခာဆိုတဲ့ဒီဗြဟ္မဝိဟာရတရားနဲ့လက်ကင်ထားပြီးတော့နေမယ်ဆိုရင်အဲ့ဒီဗြဟ္မဝိဟာရတရားနဲ့အမြဲတမ်းနှလုံးသွင်းနေမယ်ဆိုပါရင်ဗြဟ္မမေတ္တာဝိဟာရမိတ္တမဟု ဣရာဤသာသနာတော်၌ဧတံမေတ္တာတတိကိုမှရှိ၍ဤသို့မှတ်သည့်ဤသို့ပွားသည့်နေထိုင်ခြင်းကိုပြန်မှမြတ်သောဝိဟာရနေထိုင်ခြင်းဟူ၍အာဟုဘုရားရှင်တို့ဟောကြားတော်မူခဲ့ပါပေ၏ဘုရားရှင်တို့ကဒီလိုမေတ္တာတရားတွေပွားနေမယ်ကရုဏာတရားတွေပွားနေမယ်မုရိဒာတရားတွေပွားနေမယ် ဥပေက္ခတရားတွေပွားနေမယ်ဆိုတဲ့ဒီဗြမဝိဟာရတရားလက်ကင်ထားပြီးတော့ပွားများနေမယ်ကျင့်သုံးနေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းဖြင့်နေထိုင်သည်မြည်တယ်ဘယ်လိုနေထိုင်တာလဲလဲအေးမြတ်သောနေထိုင်ခြင်းဖြင့်နေထိုင်တယ်ဒီတော့ဒီမေတ္တာတရားတွေပွားနေတဲ့ပုဂ္ဂိုလ်တွေမှာဘယ်လိုအကျိုးတရားတွေရနိုင်သလဲဆိုတော့မေတ္တာအကျိုးဟာ30နဲ့1မျိုးဘယ်နှမျိုးလဲဗျာ ကတမေဧကာဒတ္တတဲ့မေတ္တာအကျိုးဟာ30နဲ့1မျိုးရှိတယ်တဲ့။ဘာတွေလဲဆိုတော့ဒုက္ခံသူပတိဒုက္ခံပတိပုံစတိနဗံပကံသူပိနပတ္တိမနုဿာနာပိယောဟောတိအမနုဿာနာပိယောဟောတိဒေဝနံဝရကတိနတ္တဧကိဝါဝိတံဝါတထံဝါကမတိ။ ဒုဝတစေတံတမတိယတိမူခဝောနောဝိပတိရတိအတ္တမုလောကလံကရောတိဩဒရိအပတိဝိဇံတောပြမလောကုပကောဟောတိမေတ္တာတရားတွေကိုအမြဲမပြတ်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်မေတ္တာတရားတွေအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်အလုံးတ attva တွေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေစသဖြင့်မေတ္တာပွားနေမယ်ဒါတော့မေတ္တာပွားတာနှစ်မျိုးရှိတယ် မေတ္တာပွားတာဘယ်နှမျိုးရှိလဲကုသိုလ်ဖြစ်ပွားတာရှိတယ်တဲ့ဇံရအောင်ပွားတာရှိတယ်ဘယ်နှမျိုးလဲနှမျိုးမေတ္တာပွားတဲ့ကံမှာကုသိုလ်ဖြစ်ပွားတာဆိုတာကပါရမီဖြစ်ပေါ်ဗျာအလုံးတတိရလိုက်တာနဲ့တတိရတဲ့ပုဂ္ဂိုလ်ကိုပွားလိုက်တာလူတယောက်ကိုမြင်လိုက်ပြီဆိုရင်အဲ့ဒီမြင်ရတဲ့ပုဂ္ဂိုလ်ကိုအလိုမြင်ရတဲ့တ attva တွေချမ်းသာကြပါစေချမ်းသာကြပါစေဒါကုသိုလ်ရအောင်ပွားနေတာ အတန်ကြားလိုက်တယ်ဆိုရင်အဲ့ဒီအတန်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကျမ်းမာကြပါသည် ချမ်းသာကြပါသည်အလုံးတ attva တွေကျမ်းမာကြပါသည်ချမ်းသာကြပါသည်စသည်ဖြင့်အဲ့ဒီလိုတတိယတိုင်းတတိယတိုင်းအမှတ်ရတိုင်းမှတ်ရတိုင်းအနေအချင်းပွားနေတာက ကုသိုလ်ဖြစ်ပွားနေတာဘာပွားနေတာလဲအေးကုသိုလ်ဖြစ်ပွားနေတာဘုန်းကြီးတို့ယောဂီညာအဲတကယ်တမ်းဇံရအောင် ပွားတာကြတော့အဲ့ဒီလိုကျုံတယ်လို့ပွားလို့မရတော့ဘူး ဇံရအောင်ပွားတဲ့ပုဂ္ဂိုလ်ကြတော့ဘယ်ကစပြီးတော့ပွားရမှာလဲဘယ်ပုဂ္ဂိုလ်တွေကိုရှောင်ရမှာလဲဆိုတော့ရှေးဥစွာစပြီးတော့မေတ္တာမပွားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ရှေးဥစွာစပြီးတော့မေတ္တာမပွားတဲ့ပုဂ္ဂိုလ်မရှိဘူးလားရှိတယ်အပိယမုန်းနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကိုရှေးဥစွာမေတ္တာမပွားရဘူးတဲ့ မုန်းတဲ့ပုဂ္ဂိုလ်ကိုကိုကရှိဥစွာမေတ္တာပွားလို့သူစီရောက်ပါမလားမရောက်တော့သူနဲ့သူ့ရုပ်ပုံပေါ်လာတာနဲ့တပြိုင်နက်တည်းဒေါသကဖြစ်လာဒါကြောင့်မို့အပိယတိတ်မုန်းတဲ့ပုဂ္ဂိုလ်ကိုလည်းရှိဥစွာမပွားရအောင်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းရှိဥစွာမပွားရဘူးတဲ့မချင်မမုန်းအလေလတ်ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကိုလည်းရှိဥစွာမပွားရဘူးတဲ့ရန်သူဖြစ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေလည်းမပွားရဘူးတဲ့ဒါရှိဥစွာမေတ္တာစပြီးတော့မပွားတဲ့ပုဂ္ဂိုလ် ဒါလုံးဝမပွားသင့်တာမဟုတ်ဘူးနော် ရှေးဥစွာစပြီးမပွားရ လုံးဝမပွားသင့်တဲ့ပုဂ္ဂိုလ်ကြတော့နှမျိုးရှိတယ်လိန်အသွင်ချင်းမတူတဲ့ဆန့်ကျင်ဘက်ပုဂ္ဂိုလ်လုံးဝမေတ္တာမပွားနဲ့သေပြီးတဲ့ပုဂ္ဂိုလ်မေတ္တာမပွားနဲ့လိန်အသွင် မတူတဲ့ဆန့်ကျင်ဘက်ပုဂ္ဂိုလ်ကိုမေတ္တာပွားလို့ရှိရင်မေတ္တာကနေပြီးတော့ຢာကပဲကုသွားတတ်တယ် လိမ်သွင်းမတူတဲ့အတွက်နောက်တည်ပြီးတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ထံမေတ္တာမရောက်နိုင်တော့ဘူးတဲ့ဒါကြောင့်အဲ့ဒီလိမ်သွင်းခြင်း မတူတဲ့စန့်ကျင်ဘက်ပုဂ္ဂိုလ်ရဲ့တည်ပြီးတဲ့တည်ဆုံးပြီးသားပုဂ္ဂိုလ်ရဲ့မေတ္တာမပွားသင့်ဘူးကျိုးကဝေလွန်သွားတဲ့ပုဂ္ဂိုလ်များကိုသာသမီများကတတိယတဲ့ခါကြတော့ရှင်ဘုရားမိဘများကို ပြိုတို့မေတ္တာပို့ပေးပါအောင်ဘုရားဆိုတာရှိသေးတယ်မေတ္တာပို့ပေးရမှာမဟုတ်ဘူးကုသိုလ်ရဲ့အဖို့စုတွေကိုမလုပ်ရမှာလေအေးကွယ်လွန်သွားတဲ့ပုဂ္ဂိုလ်များကိုအမျှဝေပေးရမှာဒါမေတ္တာပွားလို့သူစီမေတ္တာရောက်ပါမလားမရောက်ဘူးဒီတော့ရှေးဦးစွာမေတ္တာပွားရမယ်ပုဂ္ဂိုလ်တဲ့ဘုန်းကြီးတို့ဒီမှာဇံရအောင်ပွားတဲ့ပုဂ္ဂိုလ်ကြတော့အဲ့လိုသူ့အဆင့်နဲ့သူပွား ရှေးဥစွာမေတ္တာပွားရမယ့်ပုဂ္ဂိုလ်ကဘယ်သူလဲဆိုတော့အဟံဒုက္ခိတောဟောမိနေဒုက္ခောမိမိကိုယ်ကိုယ်ပဲရှေးဥစွာမေတ္တာပွားဘသူကိုမေတ္တာပွားရမယ်မိမိကိုယ်ကိုယ်ပဲငါသည်ချမ်းသာပါစေဆင်းရဲကင်းပါစေလို့အဲ့လိုမိမိကနေစပြီးတော့မေတ္တာပွားအဲ့လိုမိမိစပြီးပွားပြီးတဲ့အခါကျတော့မှမိမိချင်းမြန်နိုးတယ်မိဘဘိုးဘွားဆရာသမားပေါ့ အဲ့ဒီပုဂ္ဂိုလ်တွေပွားအဲ့ဒီရဲ့နောက်ကမှမိမိပို့ပြီးတော့ချစ်တဲ့ပုဂ္ဂိုလ်ချစ်သူကိုပွားအဲ့ဒီရဲ့နောက်ကမှအဆင့်အဆင့်ပဲပွားများပြီးတော့ဒါကြောင့်ဇံရအောင်ပွားတဲ့အခါကလည်းကြတော့ကျုံတယ်လို့ပွားလို့ရပါမလားမရဘူးမိမိကိုယ်ကိုယ်ကစပြီးတော့မလုပ်ရမှလဲဒါကြောင့်မိမိစယူချစ်သူနောက်ဆိုပို့၍ချစ်သူကိုရန်သူ ပွားမှုစင်တိုင်းပင်တဲ့မိမိကိုယ်ကိုအရင်ဆုံးစပွားပြီးရင်မိမိချင်းမြတ်လို့တဲ့မိဘဆရာသမားဘိုးဘွားဆွေမျိုးသားချင်းပွားပြီးပြီဆိုရင် နောက်မှမိမိရဲ့ချစ်သူပိုးတဲ့ချစ်သူကိုပွားအဲ့ဒီရဲ့နောက်ကမှကျေးဇူးများတဲ့အဆင့်တဲ့နောက်မှမိမိရဲ့ရန်သူစတဲ့ပုံကိုယ်တွေကိုပွားတဲ့ကဲဒါလေးကိုဘုန်းကြီးတို့မေတ္တာပွားစဉ်လေးကိုမှတ်သားထားရအောင်မိမိစယူ ချစ်သူနောက်ဆိုပို၍ချစ်သူကိုယံသူပွားမှုစဉ်တိုင်းပင်မိမိစယူချစ်သူနောက်ဆိုပို၍ချစ်သူကိုယံသူ ပွားမှုစဉ်တိုင်းသင်မိမိစယူချစ်သူနောက်ဆုံးပို၍ချစ်သူကိုရန်သူပွားမှုစဉ်တိုင်းသင်အေးဒါကဘုန်းကြီးတို့ယောဂီများဇံရအောင်ပွားမယ်ဆိုရင်အဲ့ဒီလိုအစဉ်တိုင်းပွား ဒီလိုမဟုတ်ဘဲနဲ့ကုသိုလ်ဖြစ်ပါရမီဖြစ်ပွားမယ်ဆိုရင်ကတော့မြင်သမျှကြားသမျှကြုံသမျှပွားလို့မရဘူးလားအေးမိမိစိတ်ထဲမှာပေါ်လာတဲ့အတိုင်းအလုံးသတ္တဝါတွေကြမှာကြပါစေချမ်းသာကြပါစေပွားမြင်ရတဲ့ပုဂ္ဂိုလ်ကိုအခုမြင်နေရတဲ့ပုဂ္ဂိုလ်တွေအလုံးကြမှာကြပါစေအခုအတန်ကြားလာတဲ့ဆိုအခုအတန်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကြမှာချမ်းသာပါစေမိမိပေါ်မှာစောင့်ရှောက်ရင်စောင့်ရှောက်တဲ့ပုဂ္ဂိုလ်ကြီးချမ်းသာချမ်းသာပါစေအဲ့လိုမေတ္တာပွားသွားလို့ရတယ်အဲ့တော့မေတ္တာပွားတဲ့ခါကလ အကျိုးဘယ်နှမျိုးရလဲဆိုတော့စောစောကဘုန်းကြီးတို့အကျိုး7မျိုးအဲ့ဒီအကျိုး7မျိုးမှာဒုက္ခံဒုပတိချမ်းချမ်းသာသာအိပ်ပျော်ရ၏မေတ္တာပွားနေတဲ့ပုဂ္ဂိုလ်အမြဲတမ်းနှလုံးသွင်းပြီးမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကအိတ်တဲ့ခံမှလည်းပဲချမ်းချမ်းသာသာအိပ်ပျော်သွားရတယ်။ပင်ပင်ပန်းပန်းကြီးဟိုဘက်လှည့်ဒီဘက်လှည့်ဟိုဘက်လှည့်ဒီဘက်လှည့်တချို့ပုဂ္ဂိုလ်တွေအိပ်ပျော်ဖို့အရေးမပင်ပန်းဘူးလား။ပင်ပန်းလိုက်တာဟိုဘက်လှည့်ရပြန်ပြီ ဒီဘက်လှည့်ရပြန်အဲ့လိုကမပြောမပြောတော့ကြောကပူကြောတွေပူခါတွေညောင်းနေတခါတည်းဟိုဘက်လှည့်ရဒီဘက်လှည့်ရဒေါနေကြထားရရေတောက်ရအဲ့ဒါထန့်လုံနေရတာဒါဟာအိတ်မပြောလို့အဲ့တော့အခုဒီမှာမေတ္တာအမြဲပွားနေတဲ့ပုဂ္ဂိုလ်ကြတော့ချမ်းချမ်းသာသာအိပ်ပျော်ရတယ်ဒုက္ခံပရိပုံစတိအိယာကနိုးတော့လည်းပဲချမ်းချမ်းသာသာနိုးရတယ်တချို့ပုဂ္ဂိုလ်ကြအိယာကနှိုးပြီဆိုအင်းအာလိန်တွန်ကိုယ်ကောက်နေတာလေအဲ့ဒါဘာဖြစ်တာလဲ ချမ်းချမ်းသာသာမဟုတ်ဘူးအဲ့ဒီမှာတခါအိယာကထားဖို့အတွက်ကိုပဲတခါဘလောက်ဆင်းရဲနေတယ်သူမှာဟောအိယာကဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကြတော့ဒုက္ခံပတိပုံစတိချမ်းချမ်းသာသာနိုးတယ်နတ်ပပန်သူပိနံမကောင်းတဲ့အိမ်မဲ့ဆိုးတွေလည်းမမဲ့ဘူးတချို့ပုဂ္ဂိုလ်တွေမှာတခါတရံမှာအိမ်မဲ့ထဲမှာတခါလေရန်သူလိုက်လို့ပြေးရတာလေးမရှိဘူးလားတခါလေအိပ်ပျော်နေရင်ကနေမောပြီးတော့လူကိုတခါလေအတင်းမောနေတဲ့ပုဂ္ဂိုလ်တွေအများကြီးပဲဒါအိမ်မဲ့ကြောင့်မို့တခါလေပင်ပန်းဆင်းရဲနေတယ် အဲ့လိုမကောင်းတဲ့အိမ်မဆိုးရမယ်ဆိုတွေလည်းမမက်ဘူးတဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာနောက်အဲ့ဒီလိုမေတ္တာအမြဲမပြတ်ပွားနေတဲ့ပုဂ္ဂိုလ်တွေ့တွေ့တဲ့များအလုံးသတ္တဝါတွေပေါ်မှာမေတ္တာစိတ်ထားနေတဲ့ပုဂ္ဂိုလ်ဆိုရင်လူအများကလည်းချစ်ခင်ကြတယ်တဲ့မနုဿာဏံပိယောဟောတိလူအများတွေလားဆိုတော့အာမနုဿာဏံပိယောဟောတိနတ်အများကလည်းချစ်တဲ့နတ်အများကလည်းဘာဖြစ်တယ် အေးနတ်အများကလေချစ်တယ်တဲ့အဲ့လိုနတ်အများချစ်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဘသူရှိသလဲဆိုတော့နတ်အများကနေပြီးတော့အဲ့ဒီမှာချစ်တဲ့ပုဂ္ဂိုလ်ရှိတယ်ရှင်ဝိတာခမထေဆိုတာနတ်အများကသိချစ်တယ်အဲ့ဒီဝိတာခမထေဟာတဏှာကိုလေးလာသို့မဟုတ်လေးနှစ်ဒီလိုနေပြီးတော့တည်င်းသုံးတယ်အဲ့ဒီမှာလေးလာလောက်တည်င်းသုံးပြီးပြီဆိုရင်တဏှာပြောင်း အဲ့လိုပြောင်းပြောင်းသွားတော့အခါတစ်ပါးမှာသူနေတဲ့နေရာကနတ်တရားတဦးနဲ့တဦးမတည့်ကြအောင်အခုဒီရှင်ဝိတာခရောက်လာတဲ့အခါကျတော့ရှင်ဝိတာခကအမြဲတမ်းဗာပွားနေတယ်မေတ္တာပွားနေတယ်အလုံးတော်တ attva တွေရဲ့ပုံမှာသူမေတ္တာပွားနေတဲ့အခါကျတော့ဘေးပံဝန်းကျင်မှာရှိကြတဲ့ပုဂ္ဂိုလ်တွေကလည်းစိတ်ကြည်ချမ်းသာပြီးတော့တခါလေငရုပုံမှာမေတ္တာစိတ်ထားတဲ့ပုဂ္ဂိုလ်ငရုရဲ့ချမ်းသာစေလို့တဲ့စိတ်စေရနာထားတဲ့ပုဂ္ဂိုလ်ဆိုပြီးတော့ ဒီပုဂ္ဂိုလ်စိတ်အနောက်ရှင်မရှိရအောင်ဆိုပြီးတော့စူးစူးညံညံနဲ့မနေကြတော့တဦးနဲ့တဦးလည်းခန့်ရဖြစ်ပွားမှုလည်းမရှိတော့ဘူးအဲ့ဒီမှာတိတ်ချမ်းသာနေကြတယ်ဒီမထေနေပြီလေးလလောက်နေလို့မထေကပြန်တော့မယ်ဆိုတဲ့အခါသူ့ရဲ့တပိတ်ကလေးတွေပြင်းနေရထိုင်ကင်းလေးတွေတန့်ရှင်းပြီးတော့နှစ်ထပ်သင်္ကန်းလေးပခုံးမောတင်းလို့သွားတော့မယ်ဆိုတဲ့အခါကျတော့အဲ့ဒီမှာဘေးမှာရှိတဲ့တပြေးပင်မောင်ကနေပြီးတော့ငိုတန်ကြားအဲ့ဒီမှာငိုတန်ကြားတဲ့အခါကျတော့သင်ဘသူလဲ တပည့်တော်တပည့်ပင်ဆောင်နှစ်ပါးဘာကြောင့်ငိုရတာလဲအရှင်ဘုရားပြန်တော့မယ်ဆိုလို့တပည့်တော်ငိုရတာပါဗျာငါပြန်တာနဲ့သင်ပါကြောင့်ငိုရတာလေငါရှိနေလို့ရော သင်တို့မှာဘာများအကျိုးများတယ်လေဆိုတော့အရှင်ဘုရားရှိနေတဲ့အတွက်ကြောင့်မို့အာလုံးတပည့်တော်တို့ပဝန်းကျင်မှာရှိကြတဲ့အာလုံးတော်ဘုံပစိုးယုပစိုးအာကာသစိုးစတယ်နတ်တွေဟာအာလုံးညင်ညွတ်ပြီးတော့တဦးနဲ့တဦးချစ်ချစ်ခင်ခင်ဖြစ်ကြပါတယ်ဗျာရှင်ဘုရားရဲ့မေတ္တာတကြောင့်အာလုံးညင်ညွတ်ပြီးတော့ ချစ်ချစ်ခင်ခင်နေကြတဲ့အတွက်ကြောင့်မို့နေရတန်ရတာအလုံးချမ်းသာပါတယ်ဗျာလို့ဆိုတော့အေးလေတင်းတို့ငါရှိလို့ချမ်းသာတယ်ဆိုရင်လည်းငါဆက်နေသေးတာပေါ့ဆိုပြီးအဲ့ဒီမှာပြန်နေလေးလာပြည့်တော့ပြန်တော့မဲလှုပ်လိုက်ကြွားတော့မဲလှုပ်လိုက်နတ်တီကငိုလိုက်လေးလာပြည့်လို့ကြွားတော့မဲလှုပ်လိုက်နတ်တီကငိုလိုက်နဲ့နောက်ဆုံးအဲ့ဒီဝိသကမထေရအဲ့ဒီမှာပဲပြိဋိနိဗ္ဗာန်စံတီထိအောင်တရင်သုံးသွားရဒါနတ်တွေကနေပြီးတော့ဘာဖြစ်တာလဲ အေးနတ်တွေကချစ်ကြတာတဲ့ဒါမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုနတ်တွေကချစ်တယ်နတ်တွေကချစ်ယုံနေလားဆိုတော့ဒေဝနာရကတိနတ်အများကလည်းပဲစောင့်ရှောက်ကြတယ်ဘေးရန်အန္တရာယ်တွေမကြမရောက်ရအောင်နတ်အများကလည်းပဲပါဖြစ်ပါလိမ့်မယ်စောင့်ရှောက်တယ်ဘုန်းကြီးတို့မေတ္တာတုတ်တံဒေသနာတော်ကြီးဘုရားရှင်ကိုရောမြတ်ကြီးဟာယဟန်တော်များကိုဟောခဲ့တာဘုသူ့ကိုဟောခဲ့တာလေ တောထဲမှာသွားပြီးတရားအထုတ်ကြတဲ့ယဟန်တော်များမနေရဲလို့လေအလုံးကနတ်တွေက6လလို့မနေရဲလို့ကြောင်းပြန်သွားကြမြတ်စွာဘုရားပြန်သွားတော့မြတ်စွာဘုရားကကဲတင်တို့ကိုငါဘုရားမေတ္တာလက်နဲ့ပေးလိုက်မယ်ဆိုပြီးတော့မေတ္တာတုတ်ဟောပေးလိုက်တာပဲလေအလုံးယဟန်တော်မထေရမြတ်ဒီမေတ္တာတုတ်တန်ရွတ်ပြီးတော့မေတ္တာပွားများတော့နတ်တွေကနေပြီးတော့အဲ့ဒီယဟန်တော်များကို ပြန်ပြီးတော့မဆောင်ရှောက်ဘူးလားပြန်ပြီးတော့စောင့်ရှောက်ကြတယ်တဲ့နတ်များကလည်းပဲစောင့်ရှောက်တယ်တဲ့ ဒါရင်လားဆိုတော့ဘုန်းကြီးတို့နတ်တံမေတ္တာပွားအတ္တထုမေတ္တာပွားများသောသူဤကိုယ်၌အဂိဝါမိတိ၎င်းဝိတံဝါစိတ်တိ၎င်းတထံဝါဒါလည်းနှင့်စသည်တိ၎င်းကမတိမကြရောက်မထီပါနိုင်ပါအဲ့ဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုမိလည်းမလောင်နိုင်ဘူးအစိတ်လည်းပဲဘသူတွေကဘယ်လိုအစိတ်ခတ်ကြွေးကြွေးအဲ့ဒီမှာအစိတ်နဲ့မသေးနိုင်ဘူးတဲ့ဒါလည်းနဲ့တည်းစိတ်လည်းနဲ့တည်းနဲ့မိမိကို ရံမှုပေးမယ်လို့လည်းပဲအဲ့ဒီအန္တရာယ်တွေကနေပြီးတော့กินနိုင်တယ်အဲ့ဒီဝိတုတာရကလေးတွေကိုတော့ဘုန်းကြီးတို့နောက်ပတ်ကြမှာဘုန်းကြီးဟောပေးမယ်နော်အခုရှေ့ဆက်ပြီးတော့တုဝတ္တစေတံတမရိယတိအဲ့ဒီမှာမေတ္တာတရားပွားများနေတဲ့ပုဂ္ဂိုလ်အမြဲတမ်းမေတ္တာစိတ်နဲ့နေတဲ့ပုဂ္ဂိုလ်ရဲ့စိတ်တွေဟာကြည်လင်ပြီးတော့နေတယ်စိတ်တွေဟာကြည်လင်ပြီးတော့နေတဲ့မေတ္တာတရားပွားနေတဲ့ပုဂ္ဂိုလ်စိတ်ဟာဒါရင်လားဆိုတာမုခဝဏ္ဏဝိပ္ပတိယတိ မေတ္တာပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာအစင်းဟာလည်းပဲကြည်လင်ဝင်းပပြီးတော့နေတယ်တဲ့အစင်းကလည်းကြည်လင်နေတယ်ဒါရင်လားဆိုတော့အတံမုံလောကလံကရောတိတေကဏီစေစေမှလည်းပဲမေတ္တာအမြဲပွားနေတဲ့ပုဂ္ဂိုလ်မသွေးမဝေးတေသေးရတယ်တဲ့တွေးတွေးဝေဝေကြီးမသေးရတချို့ပုဂ္ဂိုလ်တေကဏီစေစေမှလေအသက်မထွက်နိုင်ဘာဖြစ်နေတာလဲဆိုတော့တွေးဝေးနေတာ အဲ့ဒီမှာအခုဒီမေတ္တာတရားတွေမြဲပွားနေတဲ့ပုဂ္ဂိုလ်ဟာမတွေ့မဝေသေးရနေတယ်ဒါရင်လားဆိုတော့ဥဒ္ဓရိအပတိဝိဇံတောမေတ္တာဇံတဲ့အလွန်အရဟတမေအရဟတဘူကိုမရောက်ရသေးသည်ရှိတော်ဗြမလောကုဘေကောဗြမပိဗြမလောကတုကရောက်ရသည်ဟောဒီဖြစ်ပါ၏ဒီမေတ္တာဇံနေဝင်စားပြီးတော့မေတ္တာဇံမစိတ်ဖဲနဲ့ကွယ်လွန်သွားလို့ရှိရင်ဗြမဘုံဗြမလောကထိအောင်ရောက်နိုင်ပြီတဲ့ အဲ့ဒီအကျိုး7မျိုးရတယ်ဒီအကျိုး7မျိုးကိုဘုန်းကြီးတို့ကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကမှတ်သားလို့လွယ်ကူအောင်ဒီမှာဆောင်းပုဒ်လေးတွေပေးထားတယ်ကဲဒါလေးဆိုကြည့်အောင်ဘိနုချမ်းသာကောင်းစွာအိမ်မဲ့ရှစ်လျက်လူနတ်စောင့်လန့်နံများမိစိတ်ဓာတ်တို့ ရှောင်ရှားကိုမှလျင်စွာစိတ်တည်ရွှင်ကြည်မျက်နှာတေကမတွေ့လာလေပြမဆက်တဖြာသည်မေတ္တာပွားမှုအကျိုးတည် အိနိုးချမ်းသာကောင်းစွာအိမ်မဲ့ရှစ်လျက်လူနတ်စောင့်လန့်နံမြာမိစိတ်ဓာတို့ရှောင်ရှားကိုမှန်လျင်စွာစိတ်တည် ရွှင်ကြည်မျက်နှာသေကမတွေ့လာလေပြမဆက်တဖြာသည်မေတ္တာပွားမှုအကျိုးဒီမေတ္တာတရားပွားများနေတဲ့ပုဂ္ဂိုလ်များမှာအကျိုးဘယ်နှမျိုးရလဲ၁၁မျိုးရ၏ ဒီတော့ဒီမေတ္တာတရားတွေပွားများနေမယ်ဆိုပါရင်မိမိပေါ်မှာမလိုမုဒ္ဒရံညိုးပွားနေတဲ့ပုဂ္ဂိုလ်တွေတောင်မှ ပြန်ပြီးတော့မိမိတို့ပေါ်မှာမေတ္တာသက်ဝင်နိုင်တယ်မေတ္တာတရားဟာဘုန်းကြီးတို့ယောဂီများ အလျားအနံမရှိပေမဲ့အသွာအပြန်မရှိဘူးလားမိမိကမေတ္တာနဲ့သွားထားလို့ရှိရင်ဟိုကလည်းဗာနဲ့ပြန်လာမယ်မေတ္တာနဲ့ပြန်လာမယ်အဲ့ဒါကိုဘုန်းကြီးတို့ဒီမှာမြတ်စွာဘုရားလက်ထက်က တာရကလေးတစ်ခုကိုပြောရရင်ရောဇာဆိုတဲ့မန္လာမင်းသားအဲ့ဒီရောဇာမန္လာမင်းသားဟာအင်မတန်မှခက်ထန်တဲ့ပုဂ္ဂိုလ်ဖြစ်တယ်အင်မတန်မှမန်းမာနာကြီးတဲ့ပုဂ္ဂိုလ်ဖြစ်တယ်တဏိသောခကလဘုရားရှင်ကိုရောမြတ်ကြီးမန္လာမင်းတို့နေရနေပြီးတော့ကိုဘုရားရှင်ကိုရောမြတ်ကြီးနေတဲ့ကွာသံဃာတော်မြတ်တွေကြွလာတယ်ဒီလိုကြွလာတဲ့အချိန်ကာလမှာဘုရားရှင်နေတဲ့ကွာအလုံးတော်သံဃာတော်ရှင်မြတ်တွေကြွလာတာကို အဲ့ဒီမန္လာမင်းများနဲ့တကွာတိုင်းသူပြည်သားတွေအိမ်ရှိမှထွက်ပြီးတော့ကြိုဆိုကြတယ်။ပန်းရည်ချစီမီးများထွန်းပြီးတော့အိမ်ရှိသပွဲကုံလေးတွေနဲ့ထွန်းညှိပြီးကြိုဆိုကြ။ဒီကံမှာရောဇာမန္လာမင်းသားလည်းကြိုဆိုနေတာတွေ့ရ။အဲ့ဒီမန္လာမင်းတွေကအလှဲ့ကြနဲ့တိုင်းပြည်ကိုအုပ်ချုပ်ကြတာဖြစ်တယ်။ယခုအချိန်မှာတခြားသောမန္လာမင်းများရဲ့အလှဲ့ဖြစ်နေတယ်။အဲ့ဒီမန္လာမင်းများရဲ့အလှဲ့ဖြစ်တော့ဒီရောဇာမန္လာမင်းသားဟာတာမန် မင်းကြီးမင်းသားကဲ့သို့ပဲနေရအဲ့ဒီမှာမင်းအမိတ်ချမှတ်ထားတာဖြစ်တဲ့အတွက်ကြောင့်ဘုမကြိုမနေရအနေအချင်းဘုရားရှင်ကိုရောမြတ်ကြီးနေတကွာသံဃာတော်ရှင်မြတ်ကိုမိမိအိမ်ပေါက်ကနေစီကြိုတယ်အဲ့ဒီလိုကြိုဆိုတဲ့အခါကလည်းကြတော့နောက်တော်ဘာကပါလာတဲ့ညီတော်အာနန္ဒာကရောဇမင်းသားကိုတွေ့တယ်တကယ်တော့ရောဇမင်းသားနဲ့သူနဲ့ဟာတက္ကသိုလ်မှာပညာသင်ပဲ့အဲ့ဒီအချိန်တုန်းကရောဇမင်းသားရဲ့မာမနာကြီးဘုံတွေကိုလည်းပဲတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မို့အခုမာမနာကိုနှိမ်ချပြီးတော့ ဘုရားရှင်နဲ့တကွာတန်ဃာတော်ရှင်မြတ်တွေကိုကြိုးစုံနေတာကိုမြင်တဲ့အတွက်ကြောင့်ဘုန်းကြီးတော်အနန္တာကဝမ်းမြောက်ဝမ်းသာအနေအချင်းနှုတ်ဆက်တယ်။အဲဒီမှာယခုလိုဘုရားမှုရှိတဲ့တန်ဃာတော်တွေကိုကြိုးစုံနေတာတွေ့ရတော့ဝမ်းမြောက်တယ်ဝမ်းသာတယ်ဆိုတဲ့အကြောင်းကိုပြောတော့ရောဇမင်းသားကဘာပြောလဲဆိုတော့ကြိုချင်လို့ကြိုတယ်လို့မထင်ပါနဲ့။အတပြားဒံငွေ900ဆောင်းရမှာဆိုတဲ့အတွက်ကြောင့်မို့ကြိုးဆိုတာလို့ပြောလိုက် အဲ့ဒီအခါမှာညီတော်အာနန္ဒာစိတ်ထဲမှာမချမ်းမသာဖြစ်ရဟောဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းကြွရောက်လာတာတောင်းမှဒီရောဇာမန္လမင်းသားရဲ့မန်းမနာတွေမကြပါဘဲလားဆိုပြီးတော့စိတ်ထဲမှာမချမ်းမသာဖြစ်လို့တဲကိုရနေရဌာနရောက်တဲ့အခါကျတော့အဲ့ဒီမှာညီတော်အာနန္ဒာကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်ထားတယ်ဒီအကြောင်းအရာ ဘိဒောသမန္လာမင်းသားရာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပေါ်မှာကြီးညိုမယ်ဆိုပါရင်သာသနာတော်အတွက်အင်မတန်အားကိုးလောက်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပါလေဗျာလို့အဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလျှောက်ထားတဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးဟာအလုံးသောတတ္တဝါတွေပေါ်မှာပို့လွတ်တဲ့မေတ္တာဓာတ်ကို ရောသမန္လာမင်းသားတူတဲ့ပေါ်မှာတယောက်တည်းပေါ်မှာမေတ္တာဓာတ်ကိုလွတ်လိုက်တယ်မြတ်စွာဘုရားဖြန့်ပြီးတော့တတ္တဝါတွေအလုံးကိုပွားနေတဲ့မေတ္တာဓာတ်ကို ဒေါသမင်းသားတယောက်ထဲစီလွတ်လိုက်ဆလိုက်မီမောင်အားကောင်းတဲ့မီးကြီးနဲ့တယောက်ထဲစုပြီးထိုးထားတယ်လို့ပဲအဲ့ဒီမှာသူစီကိုတခါလဲမေတ္တာတက်တွေပို့လွှတ်လိုက်တယ်ဆိုရင်ပဲအဲ့ဒီမှာချက်ချင်းဒေါသမင်းသားအိယာပေါ်မှာလှဲနေရကနေပြီးမနေနိုင်ဘူးအတင်းထားအခုဘုရားရှင်နေတဲ့ကွာတန်ဃာတော်ရှင်မြတ်ဒီပေါ်မှာကြီးညိုတဲ့စိတ်တွေဖြစ်လာပြီးတော့ဘုရားရှင်ကိုတော်ပေါ်မှာကြီးညိုတဲ့စိတ်တွေဖြစ်လာပြီးတော့အဲ့ဒီမှာသားဖြစ်တဲ့နွားလေးကနေပြီးတော့မိခင်ကိုအပြောက်မခံနိုင်သလို မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုကြောင်းစီအနေအပြင်အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဖေကြောင်းမသရင်သုံးတော်မူပါတယ်လို့လက်ပြီးတော့ရှာအဲ့ဒီမှာတန်ဃာတော်ရှင်များများကလည်းပဲပင်နန်းမှာကြောင်းမသရင်သုံးတယ်ဆိုပြီးညွန်ပြတဲ့အခါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးစောင့်တော်မူနေတယ်ဘုရားရှင်ကိုရောမြတ်ကြီးထံရောက်တဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေပမိုးတော်ကိုတခါလေမျက်နှာနဲ့ပုတ်တိုက်ပြီးတဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရိုရိုသေးသေးရှိခိုးတယ် ရိုးရိုးသေးသေးရှ िख ိုးပြီးတော့ဘုရားရှင်နေတဲ့ကွာတန်ဃာတော်ရှင်မြတ်တွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနေတန်ဃာတော်ရှင်မြတ်တွေကို အခြားပုဂ္ဂိုလ်တွေလှူဒန်းတဲ့အကြောင်းအခြားပုဂ္ဂိုလ်တွေလှူဒန်းတဲ့သင်္ကန်းခြားပုဂ္ဂိုလ်တွေလှူဒန်းတဲ့ဆွမ်းကိုမသုံးဆောင်ပင်တဲ့တပည့်တော်လှူဒန်းတဲ့ကြောင်းတဲ့တပည့်တော်လှူဒန်းတဲ့သင်္ကန်းတပည့်တော်လှူဒန်းတဲ့ဆွမ်းကိုသာသုံးဆောင်တော်မူပါအဲဒီလောက်ထိအောင်ဖြစ်သွားတာ အခြားပုဂ္ဂိုလ်တွေလူဒန်းတဲ့အကြောင်းတွေကိုတောင်တရင်မသုံးပါနဲ့တော့အခြားပုဂ္ဂိုလ်တွေလူဒန်းတဲ့သင်္ကန်းအခြားပုဂ္ဂိုလ်တွေလူဒန်းတဲ့ဆွမ်းကိုတောင်မဖုံးပေးပါနဲ့တော့သူလူဒန်းတဲ့အကြောင်းသူလူဒန်းတဲ့ဆွမ်းသူလူဒန်းတဲ့သင်္ကန်းကိုသာသုံးဆောင်တော်မူပါဝို့ယုံတော်မူပါတရင်သုံးတော်မူပါဆိုတဲ့အနေအချင်းလျှောက်ထားတယ်ဆိုတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပေါ်မှာကြီးညိုစိတ်တွေဖြစ်တာလားမဖြစ်တာလားမြတ်စွာဘုရားရှင်ပို့လွှတ်လိုက်တဲ့မေတ္တာဓာတ်ဒီအသွာရှိတဲ့အတွက်ကြောင့်မို့ရောဇမင်းသားစီကနေပြီးတော့ ဘာတွေပြန်လာတာလဲမေတ္တာဓာတ်တွေပြန်လာတာဒါမေတ္တာတရားဆိုတာအသွားရှိရင်ဘာရှိမယ်အပြန်ရှိမယ်လူသားချင်းမဆုထားနဲ့ဘုန်းကြီးတို့ယောဂီများတိရစ္ဆာန်ပေါ်တောင်မေတ္တာထားမယ်ဆိုပါရင်တိရစ္ဆာန်တွေကပြန်ပြီးတော့မေတ္တာမလာဘူးလားဘုန်းကြီးတို့ဥပထုရဲ့မေတ္တာစာဆိုတာဘုန်းကြီးတို့ကြည့်စလို့ရှင်မာဇီဆရာတော်ဘုရားကြီးဓမ္မဝိဟာရတရားတော်ကြီးဟောကြားစဉ်အချိန်ခါကာလတုန်းကထည့်ပြီးပြောခဲ့တယ် အဲဒီမှာဥပါဒုဆိုတာကနေ့စဉ်နေ့တိုင်းမနေ့ပိုင်းရောညနေပိုင်းရောအိမ်တွေမှာသမင်းကြံဟင်းကြံတွေကိုအကုန်လုံးလှက်ပတ်ပြီးတော့ပုံကြီးနဲ့လှက်တောင်းတောင်းပြီးပြီဆိုရင်အဲ့ဒီမှာသွားပြီးတော့ခွေးတွေအများကြီးစုနေတဲ့နေရာကိုသွားပြီးတော့ခွေးတွေကျွေးအချိန်မှန်သွားကျွေးတော့ခွေးအလုံးကလည်းအဲ့ဒီမှာပဲလာစောင့်နေကြညနေရောက်ပြန်တော့လည်းညနေပိုင်းမှာအဲ့ဒီလိုပဲအိမ်တွေကနေပြီးတော့ညနေဆောင် စပြီးတောက်ပြီးချိန်ရောက်ပြီဆိုရင်ဆိုင်တန်းကြီးနဲ့အဲ့ဒီမှာဥပဒုကနေပြီးတော့ဓမင်ကျန်းအလုံးအကြံအကျွင်းတွေကိုတခါလဲစုယူလာပြီးတော့အဲ့ဒီခွေးတွေကိုသွားသွားကျွေးတာအဲ့ဒီလိုအမြဲတမ်းကျွေးမွေးနေတာဆိုတော့ခွေးတွေပေါ်မှာတကက်မေတ္တာတအပြည့်အဝနဲ့ကျွေးမွေးနေတာကနုရကရုဏာတအပြည့်အဝနဲ့ကျွေးမွေးပြီးတော့နေတာဆိုတော့တဏီသောအခါဒီဥပထုနဲ့မိတ်ဆွေများခྱི་သွားကြတယ်ဘယ်ကိုသွားလဲဆိုတော့ တထုံဘက်ကမြတ်သပိတ်တောင်ကိုသွားကြအဲ့ဒီမှာမြတ်သပိတ်တောင်သွားတော့မြတ်သပိတ်တောင်ရဲ့တောင်ချေရင်းမှာရှိတဲ့ရွာပေါ့တောင်ချေရွာလေးကခွေးရအင်မတန်ဆိုးဆူပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားသူ့ရဲ့ကိုယ်တွေလေးနဲ့လည်းပြောပြတယ်အဲ့ဒီမှာအဲ့ဒီရွာကခွေးတွေကအင်မတန်ဆိုးတယ်အားလုံးစုပေါင်းပြီးတော့တခါလေခွေးတွေကဝိုင်းလိုက်ကြတာအဲ့ဒီကပုံကိုယ်တွေကတခါလေ၆ပေးရတယ် အခုဒီလိုပဲဥပထုတို့လာတဲ့အခါဖြတ်ပြီးတော့ရွာထဲကဖြတ်သွားတဲ့အခါမှာတခါတည်းခွေးကအဝေးကနေပြီးတော့အတင်းပြေးလိုက်ရအဲလိုပြေးလိုက်တဲ့အခါကျတော့ရွာရှင်တွေဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဟာသွားပြီခွေးတွေကတော့အတင်းလိုက်သွားပြီဆိုပြီးတော့အဲ့ဒီမှာကြိုက်တော့မှာပဲလို့စိုးရိမ်တကြီးနဲ့လှမ်းကြည့်နေကြအဲ့ဒီဥပထုဏလည်းရောက်ရောဒီခွေးတွေကအကုန်လုံးဥပထုကိုဝိုင်းတက်ကြဝိုင်းဖက်ကြဝိုင်းနမ်းကြဝိုင်းရှာနေကြကြတယ်ကဲ တိရစ္ဆာန်ဒီပေါ်မှာမေတ္တာစိတ်ထားတဲ့ပုဂ္ဂိုလ်ကိုဟိုဘက်ကပြန်ပြီးတော့မေတ္တာမလာဘူးလားမေတ္တာတရားအသွားရှိရင်ပါရှိတယ်အပြန်ရှိတယ်အဲ့ဒီခွေးတွေပေါ်မှာဒီဥပဒုတစ်ချိန်တစ်ခါမှမကြွေးဘူးဒါသူတို့အမျိုးတွေပေါ်မှာဥပဒုကခမေတ္တာထားတာစေတနာထားတာကိုသိတာအဲ့လိုအခုဘုန်းကြီးတို့နောက်တကဘုန်းကြီးတို့ဒီမေတ္တာတရားနဲ့ဆက်လို့ရှိရင်ဘုန်းကြီးတို့ထင်ရှားခဲ့တဲ့ဆရာတော်ကြီးတွေကိုပြောရရင်ဘုန်းကြီးတို့ရွှေရှင် သာသနာမှာအင်မတန်ထင်ရှားခဲ့တဲ့ဆရာတော်ကြီးဥတီလဆရာတော်ကြီးဘယ်လိုပါလိမ့်မယ်အဲ့ဒီဆရာတော်ကြီးဥတီလဆိုရင်ဘုန်းကြီးတို့တိုးရဲမှာပဲတိုးရဆောက်တည်ပြီးတော့နေတာအဲ့လိုတောရစောက်တည်နေတဲ့အခါမှာတခါတရံဆုံးခံကြွတဲ့အခါမှာကြားရီနဲ့ရောမတွေ့ရဘူးလားကဲဒီကြားရီကဆရာတော်ကြီးဥတီလာလာတဲ့အခါမှာဟော ရှေ့တက်ရဲ့ကြီးတခါလေမျက်နှာချင်းဆိုင်တွေ့နေတာကိုလမ်းဖယ်ပြီးတော့ဆင်းပြီးတော့တခြားတနေရာသွားတယ်မေတ္တာပါပါလိမ့်မလဲမေတ္တာဟောတပိတ်အိမ်ဆရာတော်ကြီးကြည်တပိတ်အိမ်ဆရာတော်ကြီးဥကိဋ္တိဆိုရင်လေဒီလိုပဲတိုးထဲမှာတခါလေအရင်ဆိုင်ဖြစ်တဲ့ဆင်ရိုင်းနေအဲ့ဒီလိုကြာရိုင်းနေဒီလိုပဲဆရာတော်ပြန်ကြီးဆုံးခံသွားတဲ့အခါကလည်းရောက်တဲ့အခါကျတော့အဲ့ဒီမှာဆင်ရိုင်းကြီးတွေနဲ့ဆင်အုပ်ကြီးတွေနဲ့တွေ့တာပဲ။ အဲ့ဒီမှာဆရာတော်ကြီးဟာတာလေးလမ်းမတည့်တယ်မှာရက်နေတာပဲအဲ့ဒီဆင်းအုပ်ကြီးကနေဘေးရှောင်ပြီးတော့သွားကြတယ်ဒါဆရာတော်ဘုရားကြီးရဲ့မေတ္တာရောက်တာလားမရောက်တာလားနောက်ဆရာတော်ဘုရားကြီးတရင်သုံးရက်နဲ့နေရကြောင်းနဲ့နီးစက်ရဲ့ခြုံလေးထဲမှာလာပြီးတော့ဟောကြားတွေကနေပြီးတော့သားလာပြီးတော့ပေါက်ကြတာဆရာတော်ကြီးနားမှာလာပြီးတော့ကဲဆရာတော်ဘုရားကြီးရဲ့မေတ္တာဓာတ်တွေဒီတတ္တဝါတွေပေါ်တိရစ္ဆာန်တွေပေါ်မှာရောက်တာလားမရောက်တာလား ရောက်တာဒီတော့ဘုန်းကြီးတို့ယောဂီများမေတ္တာတရားဟာတတ္တဝါတွေပေါ်မှာပွားသင့်သလားမပွားသင့်ဘူးလားဒီမေတ္တာပွားသင့်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဒီနေ့ဓမ္မဝိဟာရတရားမြတ်သောနေထိုင်ခြင်းဆိုတော့မေတ္တာလေးပွားပြီးတော့နေမယ်ဆိုရင်မြတ်သောနေထိုင်ခြင်းနဲ့နေထိုင်ရမမြည်ပေဘူးလားဗျာအခုဒီနေ့ဟာနဝင်ကသီလနဲ့စောက်တည်ထားတာဆိုတော့ကိုပါသီလမေတ္တာတရားပွားပြီးတော့နေရမှာဖြစ်တယ်။ဘာပွားနေရမှာလဲ။ အေးမေတ္တာပွားနေရမှာဆိုတော့ဟိုကအရာ၄မျက်နှာနောက်ဒေါင်းအရာတွေက၄မျက်နှာအရာ၈မျက်နှာအထက်အရာအောက်အရာဆိုတော့အရာဘယ်လောက်ပါလိမ့်မယ်အရာ၁၀မျက်နှာမေတ္တာပွားပုံနေဘုန်းကြီးအရင်တပတ်ကမေတ္တာပွားပုံလေးကိုဘုန်းကြီးမေတ္တာပွားပို့ပေးလိုက်တာကတိပိတက်ကဆရာတော်ဘုရားကြီးရဲ့မေတ္တာဘုန်းနဲ့ဘုန်းကြီးမေတ္တာပို့ပေးလိုက်တယ်ဒီကနေ့ကျေးဇူးတော်ရှင်မဟာကန္နာယုံဆရာတော်ဘုရားကြီးရဲ့အရတ်ဆင်မျက်နာမေတ္တာပို့လေးနဲ့ မေတ္တာပွားကြရအောင်ကဲအားလုံးပဲမေတ္တာစိတ်ကြီးဖြန့်ကြရအောင် အရှိအယမနေကြတော်ကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဘေး အရှိတောင်တောင်အယံမှန်နေကြသောကဘာသူကဘာသာတတဝအများတို့သည်ဘေးရန်ကင်းကွာချမ်းမာချမ်းသာကြပါစေ။ ကိုယ့်ရဲ့မေတ္တာစိတ်ကရှေ့ရဆိုရင်အရှိဘက်ကိုစိတ်ကိုညွတ်ပေးလိုက်အရှိတောင်တောင်ဆိုရင်အရှိတောင်တောင်ရက်ကိုမေတ္တာလေးကိုစိတ်ကိုညွတ်ပေးလိုက်တောင်အယံမှန်နေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကြမ်းမာချမ်းသာကြပါစေအနောက်တောင်တောင်အယမှနေကြသောကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအနောက်အယမှနေကြသောကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအနောင်မြောက်တောင်ရမှနေကြတော်ကဘာသူကဘာသာတတဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေမြောင်အယမှန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအရှိမြောက်တောင်ရမှနေကြတော်ကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေရှေးရမှန်နေကြသောကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေပထေယမှန်နေကြသောကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေအောင်ရမနေကြသောကဘာသူကဘာသာတတ္တဝအများတို့သည် ဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဘေးရန်ကင်းကွာကျမ်းမာချမ်းသာကြပါစေဒါအလုံးတ attva တွေရဲ့ပုံမှာရက်စင်မျက်နှာတ attva တွေပုံမှာပါပွားလိုက်တာလေမေတ္တာပွားလိုက်တာမေတ္တာပွားပြီးရင်ကရုဏာပွားဖို့လိုတယ်ကရုဏာသဟဂတိနာစေတတဧကန္တိတံပရိတဝါဝိဟရတိ ဒီတော့ကရုဏာပွားရမယ်ဆိုတော့ဘယ်လိုပွားရမှာလဲဆိုတော့တပ်ပိတတ္တာဒုက္ခမုံစံတုတပိတတ္တာလုံးစုံကုန်သောတတ္တဝါအပေါင်းတို့သည်ဒုက္ခမုံစံတုဆင်းရဲမှလွတ်မြောက်ကြပါစေအလုံးတတ္တဝါတွေဆင်းရဲမှလွတ်မြောက်ကြပါစေလို့ပွားတာပါပွားတာလေဒုက္ခပတ္တသနေဒုက္ခဘယပတ္တသနိဗ္ဗယ သောကပတ္တသာနေသောကဟွန်တုတပိပိပါဏိနောဒုက္ခပတ္တသာဆင်းရဲဒုက္ခရောက်၍နေကြကုန်သောတပိပိကျွင့်မဲ့ဝံသောအလုံးစုံဤဖြစ်ကုန်သောပါဏိနောတတ္တဝါပေါင်းတို့သည်လင်းနေဒုက္ခဆင်းရဲကင်းကွာကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းဘယပတ္တာဘေးသိ၍နေကြကုန်သော ဘယပါတာဘေးမျိုးမျိုးနဲ့ကြုံတွေ့၍နေကြကုန်သောသာဘေပိကျွင်းမဲ့အုံတော်အလုံးစုံလေးဖြစ်ကုန်သော ပါဏိနော တတ္တဝါအပေါင်းတို့သည်လျှင်နိဗ္ဗယဘေးမျိုးမျိုးမှကင်းလို့ကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်တည်းသောကပါတာဆိုရေပူပန်၍နေကြကုန်သော သောကပတ္တာသာအတွက်စိုးရင်သမီးအတွက်စိုးရင်ပစ္စည်းအတွက်စိုးရင်ယာရုအာနာအတွက်စိုးရင်သောကရောက်၍နေကြကုန်သောတဗေပိကျွင့်မအောင်သောအလုံးစုံသည်ဖြစ်ကုန်သောပါဏိနောတတ္တဝါပေါင်းတို့သည်လင်းနေသောကစိုးရင်ပူပန်ခြင်းမှကင်းဝေးကြကုန်သည်ဟွန်းတုဖြစ်ကြပါစေကုန်တည်း အလုံးတ attva တွေရဲ့အပေါ်မှာဒီဘေးဒုက္ခတွေမှာကင်းဝေးကြပါစေဆင်းရဲရောက်နေတဲ့ပုဂ္ဂိုလ်တွေကိုဆင်းရဲဒုက္ခမှာကင်းဝေးကြပါစေဘေးဒဏ်သင့်နေတဲ့ပုဂ္ဂိုလ်တွေရဲ့ဒီဘေးဒဏ်နေမှာကင်းဝေးကြပါစေစိုးရင် အပူသောကာရီနဲ့ကြုံတွေ့နေရတဲ့ပုဂ္ဂိုလ်တွေအဲ့ဒီစိုးရင်အပူသောကာရီမှာကင်းဝေးကြပါစေလို့ဒီလိုပွားများနေခြင်းဟာကရုဏာပွားတာပါပွားတာလေဗျာ ကဲဒါလေးပွားလိုက်ကြအောင်ဆိုအာလုံးတတ္တဝါတွေကြုံတွေ့နေရစေဆင်းရဲမှာလွန်မြောက်ကြပါစေအလုံးတတ္တဝါတွေကြုံတွေ့နေရစေဆင်းရဲမှာ လွန်မြောက်ကြပါစေကဲအလုံးတ attva တွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေကလွန်မြောက်ကြပါစေလို့ဒီလိုသဘောထားလိုက်တာကရုဏာပွားတာပါပွားတာလေဟောနောက်တခါမူရိတာမူရိတာသဟကတိနာစေတတာဧကာရိတာပရိတဝဝိဟရတိဒီတော့မူရိတာပွားတယ်ဆိုတာကဝမ်းမြောက်တာဘာဖြစ်တာပါလိမ့်မယ် သဗ္ဗေတတယတလတ္တတံပတ္တိတောမာဝိကိသံတုသဗ္ဗေတတလုံးစုံကုန်သောတတ္တဝါပေါင်းတို့သည်ယတလတ္တတံပတ္တိတောယထာယီစည်းစိမ်ဟူသမျှမှာမာဝိကေသံတုမကင်းกว่าမဆုံးရုပ်ကြပါစေနဲ့ရရှိထားတဲ့မိမိရဲ့စည်းစိမ်တွေဥစ္စာတွေယာတုတွေဂုဏ်သိမ်းတွေကနေပြီးတော့မကင်းกว่าပါစေနဲ့မဆုံးရုပ်ကြပါစေနဲ့လို့အဲ့ဒီလို ဝမ်းမြောင်ဝမ်းသာအနေအားဖြင့်ဖြစ်တာကိုတော့ဖြင့်မူရိတာပွားတာပါပွားတာလေဒီကိုယ်အောက်ဆင်းရဲတဲ့ပုဂ္ဂိုလ်ဒီပေါ်မှာတဏှာနိုင်ပေမဲ့ကိုယ်တဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတွေ့ရင်ဝမ်းမြောက်နိုင်တာကခက်တယ်ဒါကြောင့်ဝမ်းမြောက်နိုင်ဖို့ရကြိုးစားရလိမ့်မယ်ဟုတ်တယ်မို့လားဗျာအဲ့လိုဝမ်းမြောက်ဝမ်းသာ ဖြစ်နေတဲ့ကိုယ်တဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်ကိုယ်တဲ့ချမ်းသာသွားတဲ့ပုဂ္ဂိုလ်ကိုယ်တဲ့ ရာဓုဂုဏ်သိမ့်တွေပြည့်စုံသွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကိုတွေ့ရလို့ရှိရင်စိတ်ထဲမှာဘာဖြစ်ရမှာလဲဝမ်းမြောက်ဝမ်းသာဖြစ်တာအဲ့ဒါဘာပွားတာလဲကဲဆိုလိုက်အာလုံးတတဝါတွေရရှိပြည့်စည်စိမ်ချမ်းသာမှမဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေပါစေ ချမ်းသာမြဲချမ်းသာကြပါစေအေးဒါကဘုန်းကြီးတို့မူ ita ပွားလိုက်တာနောက်ဥပိ္ပခပွားတာဆိုတော့တပ်ပိတ္တာကမ္မတကံသာဝိတတလုံးစုံကုန်သောတ attva ပေါင်းတို့သည်ကာမတကာကံသာလျင်ကိုယ်ပိုင်ဥစ္စာရှိကြပါပေကုန်၏အလုံးတ attva တွေဟာကံသာလျင်ပါပါလိမ့်မလဲကိုယ်ပိုင်ဥစ္စာပဲကောင်းတဲ့ကံဤပြုတဲ့ပုဂ္ဂိုလ်ဟာကောင်းကျိုးတွေရမယ် မကောင်းတဲ့ကံတွေပြုတဲ့ပုဂ္ဂိုလ်တွေကိုတော့ပြင်ပါကျူးတွေရမှာလေအဲတော့ဘယ်လိုမှသူ့ကိုမိမိကူညီလို့လည်းရခြင်းမှရမယ်ဘယ်လိုကဲဆဲလို့လည်းရခြင်းမှရနိုင်မယ်သူပြုတဲ့ကံအားလျော်စွာသူစံရမယ်သူခံရမယ်ဟုတ်တယ်မို့လားဒါကြောင့်မို့အဲ့ဒီလိုတတ္တဝါတွေပေါ်မှာမိမိကသူ့ရဲ့ကံအားလျော်စွာသာလျင်သူ့ပြုပြီတော့သူ့ရဲ့ကံအားလျော်စွာသာလျင်သူကောင်းတဲ့ကံတွေပြုခဲ့ရင်ကောင်းကျိုးတွေရပြီတော့ မကောင်းတဲ့ကံတွေပြုခဲ့တဲ့ပုဂ္ဂိုလ်တွေကတော့ဖြင့်မကောင်းတဲ့ကံတွေကိုမကောင်းတဲ့မကောင်းကျိုးတွေရရှိပြီးတော့ဆိုပြီးတော့အဲဒီလိုနှလုံးသွင်းပြီးတော့ထားလိုက်ခြင်းဟာဥပေက္ခပွားတာဘာပွားတာလဲကဲပွားလိုက်ကြအောင်ဆိုအာလုံတတ္တဝါတွေမိမိတို့ပြုထားတယ်ကောင်းမှုကံမကောင်းမှုကံလျင် ကိုယ်ပိုင်ဥစ္စာရှိကြပါတကားအလုံးတ attva တွေမိမိတို့ပြုထားတယ်ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကား ဒီအဲ့ဒီလိုလေးလေးကိုရှုထားလိုက်ပြီဆိုရင်ဒါဥပေက္ခပွားတာပဲဘာပွားတာလဲအဲ့ဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီဗြဟ္မဝိဟာရတရားကို အမြဲတမ်းလက်ကင်ထားပြီးတော့အမြဲတမ်းနှလုံးသွင်းနေမယ်အမြဲတမ်းပွားနေမယ်အမြဲတမ်းကြင်ကြံအားထုတ်နေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာဗြဟ္မဝိဟာရမြတ်သောနေထိုင်ခြင်းဘယ်လိုနေထိုင်တာလဲ ဒီဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့မြန်မာလူမျိုးတွေဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဇမစုတရားလက်ကင်ထားဖို့ရမလိုအပ်ဘူးလားတိတ်ကိုလိုအပ်တယ်တူပေါ်မှာတူမေတ္တာထားဖို့ကိုလိုပဲချမ်းသာစီလိုတဲ့စိတ်ထားဖို့ကိုအောင်နေကြတဲ့ပုဂ္ဂိုလ်တွေပေါ်မှာတဏှာကရုဏာထားဖို့ဒီပုဂ္ဂိုလ်ဆင်းရဲကလွတ်ပါစေဆိုတာတဏှာကရုဏာထားဖို့ကိုယ့်ရဲ့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေတွေ့ရလို့ရှိရင်ဝမ်းမြောက်ဝမ်းသာမုဒိတာပွားနိုင်ဖို့ အလုံးသောပုဂ္ဂိုလ်ဤပေါ်မှာဥပေက္ခထားနိုင်မှုအဲ့ဒီမေတ္တာကရုဏာမုဒိတာဥပေက္ခပွားမယ်ဆိုရင်တကယ်လို့မေတ္တာမပွားနိုင်လို့ရှိရင်တဥပေါ်မှာတဥအပြိုင်သဘောမျိုးမဖြစ်ပေဘူးလားကရုဏာမပွားနိုင်လို့ရှိရင်အဲ့ဒီကိုယ့်ရဲ့နေကြတဲ့ပုဂ္ဂိုလ်ပေါ်မှာအနိုင်မယူတတ်ဘူးလားဟောမူရိတာမပွားနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်နဲ့ဆက်လို့အိတ်တာမစ္စရိယာတွေမဖြစ်ပေဘူးလားအဲ့ဒီအိတ်တာမစ္စရိယာကသူခံရမှာလားကိုခံရမှာလား အမလေးကိုဖြစ်နေတာဟိုပုဂ္ဂိုလ်မသိဘူးကို့မှာတော့အမတန်ကိုဆင်းရဲနေဒါကြောင့်မို့ဣတ္တမစ္စရိယဆိုတာကတန်ကြီးနဲ့တူတယ်တဲ့ဘာနဲ့တူလဲတန်တန်ကြီးဟာဘာကိုစားပြစ်တယ်တန်ကိုပဲစားပြစ်တာအဲ့တော့မိမိရဲ့ဣတ္တမစ္စရိယဆိုတဲ့စိတ်ဟာသူတစ်ပါးကိုထိခိုက်တာလားမိမိကိုထိခိုက်တာလားအေးဒါကြောင့်မို့အလုံးပေါ်မှာမေတ္တာဝင်နိုင်ဖို့ကရုဏာဝင်နိုင်ဖို့မုရိဒာဥပေက္ခဝင်နိုင်ဖို့မလိုအပ်ဘူးလားကဲဆိုလိုက်တန်တူတွေ့လျင်တန် မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မြေအစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်ဒီကနေ့ကစပြီးရှင်မြတ်ဝဓမ္မမိသားစုများစိတ်ထားတွေပြောင်းဖို့မလိုဘူးလား မိမိနဲ့တန်းတူရည်တူတွေ့လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုဘာလုပ်ရမလဲမေတ္တာပွားလိုက်ပါမေတ္တာမပွားနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်သွားပြီပြိုင်ဘက်ဖြစ်သွားပြီကိုယ့်ရဲ့အပြိုင်သဘောမျိုးဖြစ်သွားတယ်တန်းတူတွေ့လျင်မေတ္တာဝင်မဝင်နိုင်က ပြိုင်တတ်တယ်ပြိုင်မြည်အစမေတ္တာပွား စိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကိုယ်အောက်တွေ့လျင်ကိုယ်အောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစကရုဏာပွားစိတ်ထားဒီလိုပြောင်းရမယ် ကိုယ်ရဲ့နေကြတဲ့ပုဂ္ဂိုလ်များတွေ့ရရင်အဲ့ဒီပုဂ္ဂိုလ်ပေါ်မှာမလုပ်ရမှာလဲအေးတနာရမှာဒီပုဂ္ဂိုလ်ဆင်းရဲလိုက်တာဒီဆင်းရဲတွေကလွတ်အောင်ငါဘယ်လိုကူညီပေးရမလဲပေါ့အဲ့ဒါဘာပွားနေတာလဲတကယ်လို့အဲ့ဒီတော့ကရုဏာမပွားနိုင်ရင်ဟာဒီနာဘာလာလောက်တာခိုးမလို့လားနှိုက်မလို့လားဘာလို့မလို့လဲအဲ့ဒါအနံယူတတ်တယ်တော်လေးကြဒုံနဲ့ကောက်ရိုက်ခဲနဲ့ကောက်ပြင်းတယ်အဲ့လိုကိုယ့်တဲ့နေကြတဲ့ပုဂ္ဂိုလ်ပေါ်မှာကိုယ်ကကရုဏာမပွားနိုင်ရင်ဘာဖြစ်သွားတာလဲ အနဲ့ယူသွားတာဆိုလိုက်ကိုအောက်တွေ့လျင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစကရုဏာပွားစိတ်ထားဒီလိုပြောင်းရမယ်ကိုတဲ့သာလျင်မုရိတာဝင် မဝင်အိတ်သာရိုင်တတ်တယ်ရိုင်မြေအစမုရိဒာပွားစိတ်ထားဒီလို ပြောင်းရမယ်ကိုယ့်ရဲ့ตาတဲ့ပုဂ္ဂိုလ်များတွေ့ရရင်ဝမ်းตาရမလားဝမ်းနေရမလားဝမ်းตาရမယ်တကယ်လို့များမဝမ်းမตาနိုင်လို့ရှိရင်ဟာဒီလိုဘယ်လိုကြီးပွားနေလဲဟိုတုန်းကငားတဲ့နေမှာ ိုးတော့ကဒီလူတွေရှာစားနေရတာဘယ်လိုစားနေရတာကြည်စမ်းအခုဆိုရင်အကားတွေအမျိုးမျိုးစီးနေပြီအဝတ်စားတွေကလည်းတခါတယ်ဟောအဲ့လိုဖြစ်လာပြီဆိုရင်စိတ်ထဲအဲ့လိုဖြစ်လာတာဟာဝမ်းသာတာလားမစ္စရိယဝင်တာလားမစ္စရိယဝင်တာအဲ့ဒီအိတ်တမစ္စရိယဝင်ပြီဆိုရင်ဘယ်သူဆင်းရဲမှာလဲကဲတဲ့တော့အဲ့လိုအိတ်တမစ္စရိယဝင်မယ်အစားကိုယ့်ရဲ့သားတဲ့ပုဂ္ဂိုလ်တွေ့လိုက်လို့ရှိရင်ဘာလုပ်ရမှာလဲမုရိတာပွားလိုက်ပါ ကိုတဲ့သာလျင်မုရိတာဝင်မဝင်အိတ်သာရိုင်တတ်တယ်ရိုင်မြေအစမုရိတာပွားစိတ်ထားဒီလိုပြောင်းရမယ်တဗ္ဗေတ္တာတဗ္ဗေတ္တာတတ္တဝါ ကန္တာမူလပိုင်ညသည်အလုံးတ attva တွေဟာကံတာလေမိမိရဲ့ဥစ္စာပဲဟုတ်တယ်မလားသူပြုတဲ့ကံအားလျော်စွာသူဟာသူစံစရာရှိစံခံစရာရှိခံပြီတော့ဒီလိုပဲဥပေက္ခပြုရတော့မှာဟုတ်တယ်မလားတပိတတ္တတတ္တဝါကန္တာမူလပိုင်ကြသည်ယုတ်ကိုလည်းပြင်ယုတ် စိတ်လည်းပြင်းပြင်းစင်တိုင်းရာပြူတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ဒီနေ့ကစပြီးရုပ်ရောစိတ်ရောပြင်ဖို့ရမလိုအပ်ဘူးလားအလုံးရုပ်တွေရောစိတ်တွေရောပြင်လိုက်ကြတော့အဲ့ဒီစိတ်တွေပြင်နိုင်သွားရင်ဒုက္ခနိဗ္ဗာန်ထိအောင်မတိုင်မွေမရောက်ပေဘူးလားဗျာ နိဗ္ဗာန်ထိအောင်ရောက်မှာကဲဒီကနေ့ဘုန်းကြီးတို့ယောဂီများနာကြားရတဲ့တရားကပါတရားတယ်လေဓမ္မဝိဟာရမေတ္တာကရုဏာမုရိဒာဥပေက္ခာဒီဓမ္မဝိဟာရတရား၄ပါးအဲ့ဒီဓမ္မစုတရားတွေနဲ့သာနေလိုက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီကနေ့နေရတာနေကြတဲ့နေခြင်းလားမြင့်မြတ်တဲ့နေခြင်းလားကဲအဲ့ဒီဟာလေးကိုဘုန်းကြီးတို့ဒီကနေ့ဓမ္မစု၄စုပန်းနဲ့တူဆိုတာ န်းလေးကဲ့သို့ပန်းရဏများဟာလေအထက်ကိုမဆန့်နိုင်ဘူးလေအောက်သာပဲပန်းရဏဟာတင်းနိုင်တယ်ဒီရဲ့မေတ္တာရဏနေကတော့လေအထက်ထိအောင်မဆန့်နိုင်ဘူးလားကဲဒါလေးကိုယမနစုလေးစုကိုပန်းလေးနဲ့နှိုင်းရှင်ပြထားတာလေးဆိုပြီးတော့ဒီနေ့တရားသိမ့်မယ်နော်မေတ္တာဆိုတာကြိုင်ကြိုင်မှုရတဲ့အခိုင်ကလေးနဲ့ပန်းတွေလို လေးအောင်လေးညာတခဲမရွေဘူးတကယ်မှုရတဲ့ပြေမစိုးလေးအောင်လေးညာဘယ်မရွေဘူးတကယ်မှုရတဲ့ပြေမစိုးပန်းရဲ့အနံ့ကတော့လေတင်ကိုမှုနိုင်ရလား လေးအောက်ပဲမှွေးနိုင်တယ်ဟောဒီဗြဟ္မစုတရားလက်ကင်ထားတဲ့ပုဂ္ဂိုလ်ရဲ့ဂုံတရင်ကတော့ဖြင့်လေးအောက်မှာရော လေးတင်မှာရောမမှွေးနိုင်ဘူးလားဒါကြောင့်လေးအောက်လေးညာဘယ်မရွေဘူးတကယ်မှွေးတဲ့ဗြဟ္မစုသူသူငါငါမှန်သမျှတို့ ပညာဆင်ကြနေတိုင်းကိုမေတ္တာအကျိုးကုန်တကိုပြေဖြိုးရစေလိုဧရာကြောင့်ဘေကင်းရန်ကင်းဆောင်ခြင်းမေတ္တာကို ကဲမေတ္တာကိုပွားတယ်လို့ကရုဏာမုဒိတာဥပေက္ခတွေရောမပွားရဘူးလားအဲ့ဒါတွေပွားသွားရင်ဗြဟ္မဝိဟာရမြတ်သော နေထိုင်ခြင်းမမြည်ပေဘူးလားဒါကြောင့်ဒိဋ္ဌံဇရဏိသိဏောဝသယနောယဝတတ္တဝိတမိန်တော်ဧတံတတိအဋိဋ္ဌေယဗြဟ္မမေတံဝိဟာရမိတမဟုဒိဋ္ဌံဝါရလျက်သော၎င်းစရံဝါသွားလျက်သော၎င်း နိသိဏောဝါထိုင်လျက်တော်၎င်းတရားနောဝါအိတ်လျက်တော်၎င်းယာဝတာကျင်းမြလောဝိတမေတော်အိတ်ချင်းငိုင်မြေချင်းကင်းသည့်အတ္တဖြစ်ရာ၏တဝတာထိုမြလောက်သောကလပံလုံးဣတံတတိထိုတတိတရားကိုအဋိထေယခိုင်မြဲစွာစောက်တည်ထားရာ၏ဣရာဤသာသနာတော်၌ဧတံဤမေတ္တာတတိကိုမှရှိ၍ ဤသို့ပွားသည့်နေထိုင်ခြင်းကိုဗြဟ္မာမြတ်သောဝိဟာရနေထိုင်ခြင်းဟူ၍အာဟုဘုရားရှင်တို့ကောင်းစွာမသွေဟောကြားတော်မူခဲ့လေပြီတကား